ဘုန်းကြီးရဲ့တောင်းကတော့နိုင်ငံတကာကလာရောက်ကြတဲ့အာရှဆွေမျိုးကမ္ဘာဆွေမျိုးတန်တရာဆွေမျိုးသူအဖြစ်ဓမ္မဆွေမျိုးတွေကိုကြည်ကြင်လည်းပဲဘုန်းကြီးများကဘုရားအလိုကြကျေးဇူးရှင်မကြီးဆရာတော်ဘုရားကြီးချတော်တဲ့လမ်းစဉ်အတိုင်းပါလေ။ ဓမ္မကြီးပြောရမယ်ဆိုတာပေါ့လေကျူတည်ပြီးတော့ဝန်တန်နေပါရဲ့ဒီရပြည့်တဲ့ဓမ္မလက်ဆောင်တွေကိုလည်းပဲနိုင်ငံတကာကလာကြတဲ့ဓမ္မဆွေမျိုးတွေကဝန်တာဝေါင်းရောက်နေပေါ်လို့ညလို့တဘောထားပြီးတော့သက်ခံနေရလိမ့်မယ်လို့ဘုန်းကြီးကပြောလိုက်ထားပါတယ် သက်ခံလိုလိုလည်းပဲလာကြတဲ့သူမျိုးကြီးဖြစ်တယ်ဆိုတာလည်းယုံကြည်ပါတယ်။အဲလိုပုဂ္ဂိုလ်တွေကိုခွင့်ရဆွနိုင်ရဓမ္မလက်ဆောင်လို့ဟောလိဒီကစပြီးတော့ပြရတော့မှာပါပဲ။ စာနဲ့မကင်းနိုင်တဲ့ပုဂ္ဂိုလ်သတ္တဝါတွေဟာစာကသိအရေးကြီးပါတယ်။ဒီဒီစာရဲ့အစားအစာတောက်ဖွဲ့ရတယ်ကိုသိအရေးကြီးပါတယ်။သိရဆောင်ဟာလည်းပဲဩဇာတအကြည့်ပါဖို့လည်းပဲအရေးကြီးပါတယ်။အဲဒီဩဇာတနဲ့ပြည့်စုံတဲ့စားစာတွေ ရွေးချယ်ပြီးတော့ဘောလီပုံမှန်စားလို့ရှိရင်ကိုယ်ထဲမှာထူးခြားတဲ့ရုပ်အတိတ်တိတွေစသည်ဖြစ်ပေါ်လာတယ်လို့ဘောလီစိတ်ပိုင်းဆိုင်ရာမှာလည်းပဲသူဆိုင်ရာဆိုင်ရာအစာတွေရှိပါတယ်ရုပ်ပိုင်းဆိုင်ရာမှာအစာကြီးစားတဲ့အစာထိုက်တလောက်သိဆောင်တာပါတဲ့အစာ စိတ်တော့တာအပြည့်ပါတဲ့အစာအရှင်းစိတ်ရှိလို့စိတ်တိုင်းဆိုင်ရာမှာလည်းပဲအစာကြည်ယုံလေးညဖြစ်တဲ့စိတ်ပေါ်ဟွစိတ်အစာကြည်လေးရောကြည်ယုံလေးတော်တော်လေးအားပြုနိုင်လောက်အောင်ဖြစ်ရတဲ့အစာရောလေစိတ်အစာ တော်တော်ကြီးကိုခိုင်မာမာပေါ့လေကြည်ကြည်လေးဆက်တော့ကြပြအားရအောင်ဆုရှင်နိုင်တဲ့စိတ်ပိုင်းဆိုင်ရာအစားအဲလိုကိုယ်ရချမ်းသာမှုရှိပါတယ်အခုစိတ်ပိုင်းဆိုင်ရာကအစာရင်းမြတ်စွာဘုရားလိုတော်ကအကောင်းဆုံးဒီဓမ္မောဇခေါ်တဲ့ဝဇ္ဇတအပြည့်ဝ အရှိဆုံးပေါ်လေဒီအစာတွေကိုဘုန်းကြီးတို့တစ်ဆင့်ဓမ္မစေရိုးတွေကိုကမ်းလှမ်းရမှာပါအခုအခြေခံထားတဲ့စကားကိုနည်းနည်းလေးပေါ်လေဤကရုံမျှတိုးချဲ့ပြီးတော့ပြောပြစီအောင်တိရတဲ့အရာသာစာပြီးလို့ရှိရင် မကြုံဘူးရဲ့အရာသာတွေကသူချာယာကြီးပေါ်ထွက်လာတဲ့ဩဇာချက်တစ်မျိုးရှိပါတယ်အစွမ်းတတိလေးရှိပါတယ်ချက်လက်ထုတ်ရပါတယ်အဲ့လိုသဘောရှိတဲ့တတမျိုးကိုပါဠိလိုဩဇာလို့ဆိုပါတယ်အဲ့ဒီဩဇာ တကူလုံးပြတ်နှက်ပြီးတော့သွားပြီးဆိုလို့ရှိရင်ထူးခြားတဲ့ရုပ်သစ်တွေပေါ့လေစသည်အဲ့ဒါတွေဟာပေါ်ပေါက်လာတာပါပဲဘာဖြစ်လို့လဲဆိုတော့အရသာမျိုးစုံတွေကရှိနေတဲ့ကောနာစွမ်းတတိချက်မြက်ပေါ်လေအဲစွမ်းရည်တတိနဲ့ချက်မြက်အဲ့ဒီဩဇာတတိက ခန္ဓာကိုယ်အကျိုးပြုလို့ပါပဲဒီကုလုံးပြလာပြီးတော့ထူးခြားတဲ့ရုပ်จิตတွေဆိုတာကတန့်ရှင်းတဲ့ရုပ်จิตတွေဒါဒီလိုရှင်းလာတာပါပဲဘုဇတာသာတဲ့အာအဲဒီရုပ်จิตတွေဟာအမျိုးသားပဲဖြစ်ဖြစ်မျိုးသမီးပဲဖြစ်ဖြစ်ထူးခြားတဲ့ရုပ်จิตတွေပေါ်လို့ဖြစ်နေတာ ဒါအမှန်တင်ရှားပါတယ်ဒီတော့ကျမ်းမာတဲ့ရုပ်တိတ်တွေဒါလည်းလက်ရှိရတာပဲကိုယ်လည်းလှုပ်ရှားမှုအသိတော်လည်းကိုယ်လည်းလှုပ်ရှားမှုအစအပူရင်းညတ်တာကိုလေ့တတ်ပြီဆိုလို့ရှိရင်ပုံမူပြီးတော့တောင်မှရုပ်တိတ်တွေကျမ်းမာတဲ့ရုပ်တိတ်တွေဖြစ်လာပါတယ်ပုံမှန်လို့တဲ့ဝတ်ဆိုးတဲ့ရုပ်တိတ်တွေ လမ်းဆန်းတဲ့ရုပ်တုတွေဟောဒီအဲ့ဒါကိုထူးထူးခြားခြားတွေ့လာရတာပါပဲအဲ့ဒီလိုထူးခြားတဲ့ဘဝတိဖြစ်ရုပ်ကျုံလာပြီဆိုလို့ရှိရင်တကူကောင်းမဆန်သူသူတော်ကချမ်းသာရေးကိုပြောရှိပြီးတော့သူရဲ့အစီအဝါလိုလားသူရှင်နာတနာတတ်သူ အများကြီးရှိသူဆိုလို့ရှိရင်မိမိရဲ့ဝိဇ္ဇာတအရှင်ရောက်ထူးခြားလာတဲ့ယုတ်တိတွေဖြစ်ပုံကိုကြည့်ပြီးတော့ဗောလေအများတကာလည်းပဲမိမိလိုပဲဖြစ်စီခြင်းပါတယ်ဒါဟာအမျိုးမျိုးရှိပြီးတော့သူတစ်ပါးကိုကောင်းစားစီလိုတဲ့ မေတ္တာအခြေခံတယ်ဆိုတာဒါဘယ်သူကရင်းလို့မရပါဘူးလောကမှာလည်းပဲတရားတွေရှိကြပါတယ်ဘုရားကိုယ်တိုင်လည်းပဲတရားတော်ကောင်းကြီးများစားရပြီဆိုရင်ရှိခင်သောပုဂ္ဂိုလ်တရိယာဆိုတာမျိုးလိုပါလေဘုရားကိုယ်တိုင်လည်းပဲသဘောကျိုးနဲ့ပြောရလို့ရှိရင်တော့စာပေကတစ်ဆင့်ပြရတယ်ကျေးဇူးရှင်မကြီးဆရာတော်ဆရာကြီးဩဝါဒတော်ဆိုင်ရှင်းသုံးလို့ တရားရတော်လေးတွေ့လာတဲ့အခါဒီကရောဆွေစုရုပ်စုကအစသတင်းပုဂ္ဂိုလ်တွေကအစပါလိတနိုင်ငံလုံးဟွန်းတကဘာလုံးပေါ်လိအဲ့ဒါဒီပြည့်မှတ်စီခြင်းနဲ့သေတ္တနဲ့စေတနာတွေပေါ်လိမေတ္တာတွေဟာတဖွာဖွာပေါ်လာတယ်ဆိုတော့ကိုယ်လိုခံပါလေ။ ကဘာပေါ်ရှိလူသားတွေဟာကျုပ်ပိုင်းဆိုင်ရာပြည့်စုံဖို့လောက်တယ်မှာဘဝပြည့်စုံတယ်လို့မဆိုနိုင်ပါဘူးဘဝဆိုတာနာမိုက်ဆိုင်ရာနဲ့လည်းတွဲနေတယ်ဆိုတော့ကျုပ်ပိုင်းဆိုင်ရာကကသဝတ္တုပဲတာမစိတ်ကအပွေးရတအောင်လည်း အဲပုတုပေါ်လေးစသည်ဒါကြီးတုံသွားပြီဆိုလို့ရှိရင်ခုနသောသောဘင်းကပြောခဲ့တဲ့ထူးခြားတဲ့ရုပ်အသစ်တွေပေါ်လေးဖြစ်ဖြစ်ပြီးတော့နောက်ဒါကြီးလည်းအဆုံးမပြတ်ပေါ်လေးအဲဒါကြီးရှိနေပြီဆိုလို့ရှိရင်ဒီခန္ဓာကိုယ်ကြီးဟာသူ့တက်တန်းရှိသလောက်ပေါ်လေးရှိကောင်းလေကောင်းလေးနဲ့ ကျုံလုံးရလိုအပ်တယ်လို့ထို့သူပဲစိတ်ပိုင်းဆိုင်ရာမှာလည်းပဲသူ့ဆိုင်ရာဆိုင်ရာပေါ်ကြတတ်တယ်ဆိုတာရှိပါတယ်။ဒါတွေကတော့ဓမ္မောသလို့ခေါ်ပါတယ်။ဒီလမ်းကြရှင်းသုံးတဲ့ပုဂ္ဂိုလ်ကိုအောက်တမ်းကြရအောင်လို့သံတတိထက်မြက်တဲ့ခန္ဓာအရာအဲဩဇာတတိဟောလေအဲ့ဒါဒီ ပုံမှန်ထည့်ပြရပါတယ်။ပြည်စုံလုံလောက်တဲ့အဖြစ်လည်းပဲထည့်ပြရပါတယ်။အဲထည့်ပြလို့ရှိရင်စိတ်ပိုင်းဆိုင်ရာမှာလည်းပဲစိတ်တည်တည်စိတ်တည်တည်ရပြီးတော့ဘဝတည်တည်ရတယ်လို့ပြောလို့ဒါတွေလိုအပ်တယ်ဆိုတာပေါ့လေ။ငကွာလည်းပဲအမြင်ရှိပြီးတော့လာကြတဲ့ပုဂ္ဂိုလ်တွေကိုပို့ပြီးတော့အမြင်ကျရအောင်ဘုရားရဲ့အလိုကြကျေးဇူးရှင်မကြီးဆရာတော်ဘုရားကြီးဩဝါဒတော်အတိုင်းပေါ်လို့ ဘုန်းကြီးတို့ကဓမ္မောဇာတိညရမှာပါအဲဒီလိုလက်တွေ့ကြတဲ့ဓမ္မရတာကနေပြီးတော့ပေါ်ထွက်တဲ့ဓမ္မောဇာတိဟာဓမ္မောဇာကိုတေတကိုရှင်ရမှာရစေလို့စိတ်နှလုံးပိုင်အနေနဲ့ကြောင်းပဲပြေလို့မရပါဘူးကဘာမှလည်းမပုတ်ဆက်သေးပါဘူး ပေါ်ထွက်ကြလို့ယုံကြည်ရတဲ့အရာတွေဟာလည်းပဲတကယ်လက်တွေ့စမ်းသပ်ကြည့်တဲ့အခါကျတော့ကိုယ်တိုင်ကိုယ်ရကြည့်ကြတာပါပဲဒီခါမှာလက်တွေ့ကြကြဘာလို့ပါရီတွေရှိပြီးတော့ဒီဒီဘဝတွေကအရာဓာတ်တွေထုတ်ပြီးတော့ဗောလေအဲ့ဒီအရာဓာတ်တွေကဩဇာတတ်ပြီးအသုံးချပြီးဆိုရင် ထူးခြားဆုံးဘဝတိတိရောက်ပြီးတော့ဟိုအချင်းရတုံးရောက်သွားတဲ့လက်တွေ့ကြတဲ့ဘုရားကိုယ်ရင်ကဟောထားပါတယ်သက္ကရသဓမ္မရာဆိုကြီးနာတိယုံထုနဲ့ပတ်သက်တဲ့အရာသာကြီးမှန်မြတ်ကိုဓမ္မရတာဓမ္မအရာသာကအတားကြီးရပါတယ်ဘာဖြစ်လို့လဲဆိုတော့ အဲဒီမှာထူးခြားတဲ့ဓမ္မောစတွေပါဝင်နေလို့သံတတိရှိတဲ့ထက်လက်ထက်မြစ်တယ်ဝါရတယ်မှာပုံကြည့်တဲ့အခါမှာဓမ္မရဲ့သံတတိနဲ့ထက်မြက်ပုံလေးပေါ့လေကောင်းကောင်းနားလည်လာမှာပါပဲအဲဒီလိုဓမ္မောစတွေရရှိခြင်းနဲ့အနေနဲ့ခွန်ကြီးတို့ကပြေဝတဲ့မေတ္တာထားပြီးတော့ပေါ့လေ လူလူချင်းချင်းနဲ့လာရောက်တဲ့ပုဂ္ဂိုလ်တွေကိုအခုဒီရစပြီးတော့အခုကြီးပြရတော့မှာပါပဲဓမ္မရတာဟာကဘာပေါ်ရှိရိုးရိုးအရတာဟုသူများရဲ့သာကောင်းများစွာသာလွန်တဲ့အရေးသိရှိတယ်ဆိုတဲ့ မြတ်စွာဘုရားအဆုံးမရပါလေအခုလာရောက်ကြတဲ့ဓမ္မမိသားစုတွေဟာပေါ့လေအဲဒီအဆုံးမကိုမူထားပြီးတော့ယုံယုံကြည်ကြည်နဲ့ပေါ့လေဓမ္မတရားထုတ်စီကာရလုံအောင်ကြွယ်ချမ်းသာပြီးတော့ဉာဏ်နဲ့အချိန်ကြီးမှာ ဓမ္မရာဂါတွေကြည့်ပြီးဟောခံစားနိုင်ပြီးတော့ခုနစောစောပိုင်းကပြောခဲ့တဲ့အတိုင်းပေါ့လေဒီလိုမှာဓမ္မဂုံကြီးတွေပေါ့လေကြည့်ပြီးဟောရှိပြီးတော့ဂုံတီတွေရှိဖို့ဂုံတီတွေကျက်လာဖို့ဒီဘဝလှလာပါပါလေးတွေဖြစ်စီခြင်းပါတယ်။ အခုပြောခဲ့တဲ့အဆိုအရဒီလောက်ဆုံးသတိရှိရဲ့ဓမ္မအရသာစုကိုလေခုရောက်လာကြတဲ့ဓမ္မမိသားစုတွေကျုံသိခြင်းလေဓမ္မရတာကြီးကိုလည်းပဲကြည်ကြည်ဝါဝါပေါ်လေထူးထူးခြားခြားလည်းပဲခံစားသိခြင်းလေထူးခြားတဲ့ဘဝတိတွေပေါ်လေပြေဝတဲ့ဘဝတိတွေ ဆန့်ရှင်းတဲ့ဘဝတိတွေပေါ့လေကြည်လင်ဆန့်ရှင်းတဲ့ဘဝတိတွေပေါ့လေအဲဒါဒီဖြစ်ပြီးတော့ပေါ့လေအဲဒါဒီပမာဏရရှိပြီးတော့အဲ့ဒီလိုဘဝတိမျိုးကျုံသွားတဲ့ဟာကိုဘုန်းကြီးတို့ဒီနှစ်လအတွင်းမှာကိုပဲဒီတလအတွင်းမှာကိုလည်းပဲဒီစိတ်ကြပါလေအဲဒီကိနာမေတ္တာထားပြီးတော့ဗောလေသူသူချာချာ ဘုန်းကြီးတို့ကူညီတဲ့လက်ဆောင်ကောင်းဖြစ်တဲ့ဓမ္မလက်ဆောင်ကောင်းတွေကိုယုံကြည်ကြည်နဲ့လေးလေးစားစားနဲ့လက်ခံပြီးတော့ဗောလေဒီနှစ်လအတွင်းစူးစမ်းအထုတ်နိုင်ပြီးတော့ထူးခြားတဲ့ဘဝတည်တည်ရအောင်စူးစမ်းနိုင်ကြပါစေလို့လေးလေးနဲ့နဲ့ဗောလေတော့မေတ္တာထားပြီးတော့ တိုက်တွန်းပါတယ်ခုဖွင့်ပွဲမှာပြောချင်တာဒါပါပဲအာ